မနေ့ကဓမ္မဝဝဌာနနိယာနာရဲ့အစီအတအပိဆိုဝိจิကိချာအာဝရဏအကြောင်းကိုအစာပြုပြောသွားပါတယ်မပြည့်စုံသေးပါဘူးဒီယုံမှတန်တရားဟာအမှန်တန်ဆိုးရတယ်ဆိုတဲ့အကြောင်းလည်းပဲသူရဲ့အပြစ်တွေလည်းပဲ ပြောတော့ပါတယ်ဆိုတာကဒီယုံမှမှုဝိจิကိစ္ဆာကညံရောင်ဆောင်ပြီးတော့လှည့်စားတဲ့သဘောပေါ့လေအဲ့ဒါကပူဆိုးတယ်လူတွေဟာသူများကလှည့်စားသူများကလိန်လို့ရှိရင်ပန်းတဲ့ပုဂ္ဂိုလ်ဆိုရင်တော့လှည့်စားမှလိန်မှရိပ်မိတယ်သိရှိတယ် ကိုကိုကိုလှည့်စားတာတော့ရိပ်မိသိရှိခဲ့ပါတယ်တကယ်လို့သိတော်မှ ကိုကိုကို အပြစ်ကို ဖော့ပြီးတော့တွက်တက်တဲ့အလေးထားရှိနေတော့ကိုကိုကိုချစ်တော့အဲ့ဒီအလိန်လည်းပဲလှည့်စားတာလည်းဖုံးထတတ်တယ်တသက်လုံးလည်းပဲဖုံးတတ်တာပဲအဲ့ဒါလိုလည်းဖြစ်တတ်ပါတယ်တမန် ဒီတော့ယုံမမှုကညာယောင်ဆောင်ပြီးဆိုရင်တော့ညာယောင်ဆောင်ပြီးတော့အလှည့်စားခံရပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာဒီတသက်တာမှာတော့ကျိုးရှိဟုတ်မှန်တဲ့အဲလမ်းစဉ်ပေါ့လေလိုက်နိုင်ဖို့ရအတွက်အခွင့်မသာတော့ကျိုးရှိဟုတ်မှန်တဲ့လမ်းစဉ်မလိုက်နိုင်ဘူးဆိုလို့ရှိရင်တော့သူ့ဖို့တော့ကိုရောနှုတ်ကောစိတ်နေစိတ်ထားရော အပြည့်နာစာရီမကင်းမတတ်မရှင်းမရေမကြီးအဲကြမ်းတမ်းဆက်စုပ်ဖွယ်ရပါလိဖြစ်ဖို့တော့တေချာနေပါတယ်ဒီမှာအဲကြောင့်မလို့ဝိဇိကိစ္စကညံရောင်ဆောင်ပြီးတော့လှည့်စားတာဟာအမှန်တမ်းကြောက်စရာကောင်းတယ်ဆိုတာပါလိစင်ញင်ပုံရှိဝိဇိကိစ္စဆိုတာပေါ့လေစင်ញင်တယ်လို့လို့ဟိုဘက်ဒီဘက်မျှပြီးတော့အဲသုံးသပ်တယ်လို့လို့နဲ့ပေါ့လေ မိစေကိစ္စအလဲစားမခံနိုင်ဘူးမခံမိဘူးရာအတွက်အလွန်ရေးကြည့်တယ်ဆိုတာဘုန်းကြီးအလေးထားပြီးတော့ပြောတော့ပါတယ်။ဥယနေရနာနဲ့အာဝရဏဆိုတွဲရတွဲရတနေ့တည်းပြီးပြီမယ်လို့ဒီအတွဲကတော့အလွန်အရေးကြီးတာနဲ့ခေါ့လို့ဘုန်းကြီးကတော်တော်လေးအချိန်ယူပြီးတော့ပြောနေပါတယ်။အဲဒါယောဂီများစူးစူးဆိုင်ဆိုင်နဲ့နားထောင်သိခြင်းနဲ့မှာ ဘာမှမယုံမရေမရဆိုလို့ရှိရင်တော့ဘာမှမလုပ်တော့ဘာမှမဖြစ်ဘူးအကျိုးမရဘူးအပြစ်ဒေတာရဖို့ရှိပါတယ်အဲ့ဒါလိုမဖြစ်စေချင်လို့ဘုန်းကြီးကအလေးနဲ့ထားပြီးတော့ပြောနေရတာပါဒီယုံမှဥကြီးကိစ္စဟာတုတ္တနေပါတဲ့ပုဂ္ဂိုလ်များမှာစာပေဘူးတုတ္တမရှိရှာတဲ့ပုဂ္ဂိုလ်များမှာမြတ်စွာမဖြစ်တတ်ပါဘူး ဘာဖြစ်လို့လဲဆိုတော့ယုံကြည်တိုက်တဲ့ဆရာကိုယုံကြည်အားထားတဲ့အတွက်ဆရာညွှန်ပြတဲ့အတိုင်းဖြောက်မြောက်မမကြီးပါလေအထုတ်နိုင်လို့ပါပဲသို့တော့ဆရာမရှိလို့ရှိရင်တော့အထုတ်ရမယ်မဖြစ်နိုင်ဘူးမဖြစ်နိုင်ဘူးတုတ္တမြရတဲ့ပုဂ္ဂိုလ်များမှာတော့ စာပေဘူးသူတရှိတဲ့ပုဂ္ဂိုလ်များမှာတော့အခုလိုသာသနာရေးနဲ့စက်တဲ့ကိုရင်တရားနဲ့စက်တဲ့သူတများတဲ့ပုဂ္ဂိုလ်တွေရောစင်ရင်တို့မြင့်မြင့်တို့သိပ္ပံပညာတွေသင်ကြားတဲ့ပုဂ္ဂိုလ်တွေမှာအကုန်လုံးပါပါတယ်တမန်အဲ့လိုသူတများတဲ့ပုဂ္ဂိုလ်တွေမှာတော့နီးမှန်ကိုသိလို့ရှိရင်ဆရာမရှိပေမဲ့လို့အားထုတ်လို့ဖြစ်နိုင်ပါတယ် ဒါပေမဲ့လို့သူတရီကမရနေတော့ဒါပါလဲဒါပဲလို့လဲဒါပါကြောင့်လဲဆိုတာပေါ့လေစင်ရတို့မျောမြင်တို့နေပေါ့အဲ့ဒါဒီအချိန်ကုန်နေလို့ရှိရင်တော့တပြီးတော့မလွယ်ပါဘူးမတော်ဘူးသေးတဲ့ခီးကိုမြေပုံကြည့်သွားရင်တော့ရောက်နိုင်တယ်လို့ဆိုပေမဲ့လို့စိတ်ချရတဲ့လမ်းညွန်ဆရာနဲ့တွားရတာတော့ မထိရောက်နိုင်ဘူးဆိုတာတော့နားလည်ထားဖို့လိုပါတယ်ဒီတော့မသွားဘူးတဲ့ခရီးကိုသွားတဲ့ခရီးတွေဟာခရီးအကြမှာပေါ့လေဒီလမ်းကအမှန်နိုးနိုးဟုတ်နိုးနိုးဟွန်းဟိုလမ်းကဟုတ်နိုးနိုးမှန်နိုးနိုးပေါ့လေယုံမတန်တရားတွေဝင်ပြီးတော့တွေ့ဝေတတ်ပါတယ်အဲ့ဒါလိုတွေ့ဝေနေလို့ရှိရင်တော့ခရီးဟာ မတင်ကျဲသလိုပေါ့လေဖြစ်တတ်ပါတယ်ဟွန်းဒါလိုပါပဲနီးမှန်နေအဲနီးတွေပေါ့လေဟိုဆရာကြီးကနီးနေနေဒီဆရာကြီးကနီးနေနေဒါလေးပေါ့လေဟင်းလေးဦးကြီးလူနီးတွေယူထားပြီးတော့လက်တွေ့အနေနဲ့တော့ဘယ်ဟာမှမမေ့ရမရှိဘူးဆိုလို့ရှိရင်စာပေလေ့လာတဲ့သဘောမျိုးလို့ပေါ့ဟိုဆရာကတမျိုးဒီဆရာတမျိုးဆိုတာပေါ့လေ တကယ်လက်တွေ့အထုတ်တဲ့အခါကျတော့ရှုပ်ထွေးပြီးတော့ပေါ့ဒီလမ်းမှော်ကြီးကြီးသွားနေလို့လမ်းမှော်ကြီးတွေ့ရလို့ရှိရင်တော့ဘယ်လမ်းလဲရမလို့လို့ဟိုဟိုလမ်းလဲရမလို့လို့ဒီလမ်းလဲရမလို့လို့ပေါ့လေအဲ့လိုဖြစ်တတ်ပါတယ်ဓမ္မဟင်းလေးအိုဘုဒ္ဓစာရွေသဘောလောက်သာရှိပြီးတော့လက်တွေ့မတည်ကြသေးလို့ရှိရင်တော့အဲ့ဒီအကြအမြင်များတဲ့စီဝူထားမှုဟာ သိပြီးတော့အကျိုးမရဘူးဆိုတာတော့နားလည်ထားဖို့ပါပဲဒီတော့နာကြမှတ်သားတဲ့အလိုက်ပေါ့လေယုံမှားဖြစ်ပြီးတော့ခရီးမရောက်ဖယ်ရှိတယ်အဲမကောင်းပါဘူးဒါကြောင့်ဒီဝိသိကိစ္စကိုလမ်းနှစ်ခွနဲ့တူတယ်လို့ကျမ်းဂန်မြားမှာပေါ့လေကျမ်းဂန်ဆိုတာဝမိကသုံးမှာပေါ့လေမြတ်စွာဘုရားဟောကြားထားပါတယ်သူဘုံကတော့ ပစ္စည်းဥစ္စာနဲ့အတူပေါ့ခီးသောရုပ်ပြုတ်ပုဂ္ဂိုလ်ဟာခရီးကြပါလမ်းတစ်ခွကိုတွေ့ရကဘယ်လမ်းကိုလက်ရမှာလဲဆိုတော့အတီးပြီမဆုံးဖြတ်နိုင်ဘူးအဲ့ဒီမဆုံးဖြတ်နိုင်တဲ့အတွက်အဲ့ဒီမှာပဲခီးကရက်သွားရက်သွားပဲရှိပါတယ်အဲ့ဒီခိုက်တာမှာသူဟာတွေ့ဝေးနေမှာပါ အဲဒီလိုတွေ့ဝင်နေတော့နောက်ကလိုက်လာတဲ့ဓမြလူဆိုးတွေနှီးလာရင်တော့ခီးသွားပုဂ္ဂိုလ်ကိုဖန်စီလူရပြီးတော့ဒုက္ခပေးဖို့ရရှိပါတယ်ဒီနှိုင်းရှင်ချက်ဥပမာမှာလန်ဒခမှာမဆုံးပြနိုင်ပြီးတော့မဆုံးပြနိုင်လို့ရက်ဆိုင်နေရတယ်လို့ထို့သူဝိပဿနာရှုတဲ့သူဟာလည်းပဲ ယုံမှားတွေးတော့နေလို့ရှိရင်ဆက်လက်ပြီးတော့အလုံးမလုံးနိုင်တော့ဘူးမရှိနိုင်တော့ဘူးဒီခါမှာလူစိုးတွေရဲ့လက်တွဲမှာပေါ့လေပျက်စီးဆုံးရှုံးနစ်နာတယ်လို့ပေါ့လေကိလေသာရန်သူတို့ရဲ့လက်တွင်းချက်ချင်းပဲကြာရောက်ပြီးတော့ကိုယ်စင်းရဲ့မထွက်နိုင်ပဲဖြစ်တော့မှာပါပဲ။ အဲ့ဒီခိုက်တာမှာကိလေသာလက်တွင်ကြောက်ရောက်သွားတယ်ဆိုတာကဆိုးဆိုးဝါးဝါအလွန်ကျမ်းမ်းတဲ့ကိလေသာလက်ထဲမရောက်ပြီမဲ့လို့ဆိုးဆိုးဝါးကိလေသာတွေအဖြစ်မခံရပြီမဲ့လို့အလကားသာအတိပ္ပယ်မရှိဘဲနဲ့တွေးဝေမှုံမမပြတ်မသားမှုမောဟတော့ဖြစ်နေတာပဲอืมဒါတော့စိတ်ကိုတန့်စင်အောင်ထိ ंछ ုပ်တဲ့နီးလွတ်သွားပြီဆိုလို့ရှိရင် အတိကလည်းမရှိတော့ဘူးဆိုလို့ရှိရင်ကိုယ်မှာမတန်ရှင်းတဲ့အကုသိုလ်တွေဖြစ်လာတာပဲအဲ့ဒီအကုသိုလ်ကိုလည်းပဲမတန်ရှင်းမှုကိုလည်းပဲမဆက်စုပ်မယုံမုံရာရောက်ပါတယ်အဲ့ဒီတရားလည်းဖြစ်ပါတယ်အာရိကခေါ်ပါတယ်အဲ့ဒီတရားတွေကိုဖြစ်လာမှာပေါ့လေဥပမာဖြစ်လာတာကိုမကြောက်တာရဲတင်းတာစွတ်တိုးတာပေါ့လေတော့ ညဘက်မီးများထွန်းထားပြီဆိုရင်ပိုးကောင်တွေကမီးရောင်ကိုရွှေရောင်ထင်ပြီးတော့ဗောဒီစွတ်တိုးသလိုဗောဒီစွတ်တိုးတာပဲဒါအနုတ္တပခေါ်ပါတယ်အဲ့ဒီခါမှာစိတ်ကအထိန်ချုပ်လွတ်သွားတော့ရှုခွင်းအာယုံကကြွသွားပြီလွင့်စင်သွားပြီအဲ့ဒါဥဒိစ္စခေါ်ပါတယ်အ ਨੇ ဆုံးအဲ့ဒီအကုသိုလ်ဆိုင်ရာတရားတွေကတော့ဖြစ်သွားပါပြီပြီးတော့ မယုံမရဲ့မယုံမသလောက်လွယ်ပါတဲ့အယူဆတွေစသည်ပေါ့လေအဲ့ဒါတွေလည်းအများကြီးဝင်မှုရရှိပါတယ်လောဘဖြစ်စရာနဲ့ဂျုံလို့ရှိရင်လောဘတွေဖြစ်သွားတာစိတ်ဆိုးစရာစိတ်ပြည့်စရာမုန်းစရာနဲ့ဂျုံလို့ရှိရင်ဒေါသတွေဖြစ်သွားတာအများကြီးပဲတမအဲ့ဒါကိုပဲကိလေသာရန်သူလက်တွဲမှာကြောက်သွားတယ်ဆိုတာအဲ့ဒါဒီအဖြစ်ခံရတာပေါ့လေတမဒါပဲအဲ့တော့ကိလေသာတွေဖြစ်တယ်ဆိုရင် ကိလေသာရင်ခံပြီးတော့အလုတ်တွေက ဖြစ်သွားတာပဲကောင်းတဲ့အလုတ်လည်းပဲဖြစ်တော့ဖြစ်လိမ့်မယ်မကောင်းတဲ့လို့မတန်ရှင်းတဲ့အလုပ်တာဖြစ်မှာပါမတန်ရှင်းတဲ့အလုပ်ဆိုလို့ရှိရင်မတန်ရှင်းတဲ့အကျိုးပေးရမှာပဲဒါသိကြတာပါပဲအဲ့ဒီနည်းနဲ့ပဲကိလေသာလက်တွင်ကြာရောက်ပြီးတော့ဟိုဆင်းရဲကမထွက်နိုင်ဘူးဆိုတာဒါပြောတာပါပဲ မိမိရဲ့တဏ္ဍာမှာဖြစ်တိုင်းသောရှုခွင့်ယုံနံတရားတွေဟာသူတို့ဖြစ်စေလိုက်ပြီးတော့အခုလိုတတိပဌာန်နီးနဲ့နိုးကြတက်ကြွဖြက်ဖြက်လက်လက်နဲ့မရှုမတိဘူးဆိုရင်ကိလေသာတို့ရဲ့ဖြစ်ရာကိလေသာတွေပောက်ပွားရာအားကောင်းရာပေါ့လေကိလေသာဘူမိခေါ်တာပါပဲမရှိလျင်ကိလေဝင်ဆိုတာမရှိလို့ရှိရင်ကိလေသာတွေဝင်နေတာကိလေသာပင်နေ ပေါက်နေတာကိလေသာရန်သူတွေပွားနေတာအဲကုလသတိပဋ္ဌာန်နီးနဲ့ပေါ်တိုင်းအာယုံကိုငကောလည်းပဲချိန်သားကြိုက်ထားပြီစိတ်အားစိုက်ထားပြီတိတိမိမိဖြက်ဖြက်လက်လက်ပေါ်လေးတွေမှာရှုမှတ်သိပြီဆိုလို့ရှိရင်ရှုလျင်ကိလေသာစင်ဆိုတာပါလေရှုလို့သိသွားရင်ကိလေသာတွေစင်ကြဲနေတာပဲ ကိလေသာအပင်တွေမပေါက်တော့ဘူးကိလေသာရန်သူမကြတော့ဘူးဒီမှာဒါကိုကာကွယ်ထားလိုက်တာပဲယုံမှားနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလိုဟာမျိုးလည်းမလုပ်ပါဘူးမလုပ်ရင်ကိလေသာရန်သူရဲ့အထောင်းအထုအနှိမ့်စက်အမြဲတစေခံရတော့တာပါပဲဒါတော့အဲ့ဒီလိုယုံမှားမှုမျိုးကို မပြတ်မလားဆွေးမြေဆိုတာရှုမှတ်ပြီးတော့ဗောလေဖြစ်ခွင့်မရအောင်ဗောလေမယမနာကာကွယ်ပြီးတော့နေရပါတယ်မယမနာကာကွယ်နေတော့စိတ်ဆူဆီးမှုတွေရရှိပြီးတော့အတိညာနဲ့အခြေခံစားပြီးတော့အစဉ်စဉ်ဆင်းဆင်းဖြစ်သွားရင်လက်ခံလာတာပဲကိုယ်တိုင်တွေ့ပြီဆိုလို့ရှိရင်လက်ခံလာတာပြစ်စကတိတ်တအနေနဲ့ပေါ့လေ ကိုယ်တိုင်တွေအဖြစ်မျက်မှောက်တွေအဖြစ်ပြီးစီးထင်ရှားအောင်ပြည့်လာတာကိုယ်တိုင်လက်ငင်းတွေ့ရလို့ရှိရင်ယခုလက်ငင်းတွေ့ရသဖြင့်ဟိုတုန်းကလည်းပဲဒီလိုပဲရှိခဲ့မှာပဲကျုံနာပဲရှိခဲ့မှာပဲကြောင်းကျိုးဆက်ရှိခဲ့မှာမျက်စိသဘောပဲရှိခဲ့မှာပဲဆိုတာအတိတ်ပုံမှာလည်းပဲအနုမနနှိမ့်ဆခြင်းအနေနဲ့လည်းပဲသိရှိသွားမယ်။နောက်လည်းပဲဒီလိုနေမှုနေအောင်မှာပဲကြောင်းကျိုးစက်တိမျက်စိသဘောပဲဆိုတာပေါ့လေ။ ကိုယ်တဏ္ဍာမှာရှင်းရှင်းတယ်လို့သူတစ်ပါးတဏ္ဍာလည်းပဲဒီတိုင်းကြီးပဲဆိုတာပါလိအဲ့ဒါလိုအနုမာနဉာဏ်မျိုးလည်းဖြစ်တတ်ပါတယ်ပစ္စကဉာဏ်နဲ့အနုမာနဉာဏ်ဖြစ်ပြီးဆိုရင်လက်တွေကိုကပြည့်စုံစွာအာမထုတ်ရသေးလို့အတိမရှင်းသေးပြီမယ်လို့ကြံတဲ့အပိုင်းကိုတော့ဖြစ်နိုင်ရဲ့ပုံမှာပေါ့ဒီဗုဒ္ဓကိုယုံကြည်တဲ့အနေနဲ့ဘောကပ္ပနာစိတ်ဓာတ်ဆိုတာလေယုံကြည်မှုတက်တက်နဲ့ပေါ့လေ ပြီးစီးထင်ရှားတဲ့သဘောတွေတော့ဖြစ်တော့မှာပါပဲတရားအတိညာဖြစ်သလောက်လက်ခံတည်ပြုဆုံးဖြတ်ချက်ချတဲ့တတ္တတရားတွေဟာလည်းပဲတစီမိတစီတစီမိတစီဖြစ်လာပါပဲဒါကြောင့်ဝိပဿနာရှုသူမှာတတ္တာဖြစ်ပွားသည်ဆိုတဲ့အနိယမတစ်ခုဖြစ်ပါတယ်ဒီလိုသတိပဋ္ဌာန်တရားအားထုတ်လို့အတိညာလေးတွေဖြစ်လာလို့ရှိရင်လက်ခံယုံကြည်အတည်ပြုဆုံးဖြတ်တဲ့ဆုံးဖြတ်ချက်ချတဲ့တတ္တတရားဟာ တဆင့်နဲ့တဆင့်တက်ပြီးတော့နောက်ဆုံးရည်ကျပြည့်စုံသွားနိုင်တယ်လို့ဆိုလိုပါတယ်။ဒါဝိပဿနာတရားအမထုတ်ရင်အတိညာမဖြစ်သေးတော့လက်မခံနိုင်သေးဘူးအတိမပြုနိုင်သေးဘူးဆုံးဖြတ်ချက်မကြနိုင်သေးဘူးဆိုလို့ရှိရင်တော့အဲ့ဒီဝိသိကိစ္စလည်းပဲအခါအားလျော်စွာပေါ့လေတခါအဲယုံမှနောက်အခါကလည်းယုံမှနေတာပဲတခါတရံလည်းယုံမှနေယုံမှမှုတွေဝင်နေလို့ရှိရင်တော့ဝင်တဲ့ခိုက်တာမှအလုံးမဖြစ်တော့ဘူး။ဒါကြောင့်မလို့သူ့ကိုကျူရင်ကာဝယ်တဲ့အနေနဲ့ ဖြစ်တန်းယုံနာကိုဖြစ်စေအမြဲပြရှုမှတ်ပြီးတော့တိအောင် ပြုလုပ်ခြင်းအားဖြင့်ဝင်ခွင့်မရအောင်ဖြစ်ခွင့်မရအောင်ကာကွယ်ဆောက်ရှောက်နေရပါတယ်အဲ့ဒါလိုကာကွယ်ဆောက်ရှောက်မှသာခုနဝိသိကိစ္စကမဝင်ဝဆင်းရဲမှလည်းပဲထွမြောက်နိုင်ပါတယ်ဒါကြောင့်ဝိသိကိစ္စဟာလမ်းတစ်ခွနဲ့တူတယ်လို့ပြောပါတယ်တရားကျင့်နည်းမှမြန်လို့ပြီးတော့အခုလို ရိုးသေးသေးနဲ့စိတ်ဆက်ဆံတဲ့ပြည့်စုံကျင့်တတ်လောက်တဲ့အထိရှိမှတ်တဲ့ပုဂ္ဂိုလ်တွေမှာယုံနာသဘောမှန်နေယုံတန်ကြောင်းကျိုးဆက်တည်းကြောင်းကျိုးဆက်တည်းမှာမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရစုံနေအစင်းစင်အစင်းစင်ဥပဒနာဉာဏ်နေပေါ့လေမြင့်တက်ပြီးတော့နောက်ဆုံးဖြစ်ဖြစ်မစအငိမ့်တက်ကိုအရိယမညာဘုံညာနဲ့မျက်မှောက်ပြုတည်သွားပြီဆိုလို့ရှိရင် ဒီဓမ္မမှာဒီဓမ္မပဲဒီတရားမှာဒီတရားပဲဆိုတာဖြစ်တော့တာပဲကျင်နည်းလည်းမှားမယ်ကျင်တဲ့အတိုင်းကျင့်လို့မျိုးတွေမှာအကျိုးရလကလည်းပဲတေချာပြီဆိုလို့ရှိရင်ဒီတရားမှာဒီတရားပဲပေါ့ကိုယ်လိုဖြစ်သွားပြီပေါ့လက်ခံပြီးအတီးပြုတ်ပြီးဆုံးဖြတ်ချက်ကြပြီတရားမှန်ကိုတွေ့ရသဖြင့်တရားမှန်တိုင်းကျင့်သုံးလို့ကိုယ်မှာအကျိုးရလတ္တိထူးထူးခြားခြားဖြစ်ပုံတွေ့ရသဖြင့်ဒီတရားမှန်ကို ဖော်ထုတ်တော်မူတဲ့ပုဂ္ဂိုလ်လည်းမှန်ပြီဆိုတာညာနဲ့တွေ့သွားတာပဲဒီတရားတော်တိုင်းကျင့်သုံးလို့ကိလေသာငြိမ့်သူတော်တော်ငြိမ့်သူတော်တော်ကြီးငြိမ့်သူနဲ့ကိလေသာအရှင်ငြိမ့်သူရှိတယ်ဆိုတာလည်းနားလည်သွားပြီယုံ nant တရားတွေပေါ့လေအဟောင်းပြအသေးဆက်အဟောင်းပြအသေးဆက်ပေါ့လေလက်ငင်းပြစ္ဆုတ်ပါယုံ nant တရားတွေတွေ့ရသဖြင့်အတိတ်ကလည်းပဲဒီလိုယုံ nant တွေရှိခဲ့ပြီနောက်လည်းပဲအကြောင်း ရှိနေတဲ့၍ဘဝတွေရှိနေတဲ့ဒီယုံနာနေဆက်ဆက်ဆက်ဆက်ပြီးတော့ဖြည့်ဦးမယ်ယခုအကြောင်းကျိုးဆက်ပုံဆက်ဆက်ပုံတွေ့ရသဖြင့်ဘဝဆိုတာဟာအကြောင်းကျိုးဆက်ဖြစ်စဉ်ကြီးပဲဆိုတာပေါ့လေအဲ့ဒါလို့ထိထိရောက်ရောက်အတိညာသိရောက်တဲ့ရရောက်တဲ့ပုဂ္ဂိုလ်မှာတော့ဘာမှပြဿနာမဖြစ်ပေမဲ့လို့ဝိဇိကိစ္စကတော့ဝိဇိကိစ္စမကင်းသေးဘူးဆိုလို့ရှိရင်တော့ ဘာမှမလုပ်တဲ့ပုဂ္ဂိုလ်တွေမှာတော့ဗောလေဗုဒ္ဓရဲ့ဓမ္မရဲ့သံဃရဲ့သီလသမာဓိပညာအကျင့်သိက္ခာ၃ရရဲ့အတိတ်ခန္ဓာစုရဲ့အနာဂတ်ခန္ဓာစုရဲ့ပိစုပန်ခန္ဓာရဲ့ကြောက်ကြုံဆက်ဆက်ပြီးတော့ဖြစ်တဲ့ပြိဿသမုပ္ပါအဲ့ဒီရှစ်ဌာနပေါ်မှာတော့ယုံမတန်တရားကတော့ဖြစ်မြဲဖြစ်နေဥမှာပဲ။ အခုကာလမှာလည်းပဲလေးဌာနမှာယုံမတန်တရားဖြစ်တတ်ပါသေးတယ်အဲ့ဒီလေးဌာနကတော့တိဟောပြောသူဆရာနှစ်အာထုတ်တဲ့နီးသုံးအဲ့ဒီနီးတိုင်းအာထုတ်လို့တရားတူရတယ်ဆိုတဲ့ပုဂ္ဂိုလ်လေးမိမိရဲ့အာထုတ်မှု အဲဒီလိုလေးဌာနမှာလည်းပဲယုံမတန်တရားဖြစ်တတ်ပါသေးတယ်အဲဒါလည်းပဲဝိသိကိစ္စလို့ဆိုရမှာပါပဲဒါကြောင့်အဲ့ဒီလိုမျိုးယုံမှားမှုမျိုးပယ်ဖြောက်ပြီးတော့ဝိပဿနာအလုပ်ကိုဟောဒီချောချောမောမောဖြောက်မြောင်တန်းတန်းပေါ့ဒီအထုတ်ကြပြီးတော့တကယ်အဲတရားသူတရားမြတ်တွေပေါ့ဒီမဲ့ဖို့နိဗ္ဗာန်ပေါ့တကယ်ချမ်းသာစေဆက်ရောက်သွားဖို့ရာအတွက် ဘုန်းကြီးတို့တွေကဒေသနာနီးလဲကြဆရာနီးလဲပဲရပါလိစာရင်းနဲ့လက်တွေ့နှစ်ခုပေါင်းစပ်ပြီးတော့အစွမ်းနိုင်ဆုံးပေါ့လေတန်တရားတွေပြောအောင်ဟောပြောပေးနေရပါတယ်မိမိတို့ကိုတရားနယ်ထဲမှာဖြတ်တန်းခဲ့တဲ့အခြေအနေတွေပြန်ပြီးတော့သုံးသပ်ကြည့်ပေါ့သုံးသပ်ကြည့်ရင်သုံးသပ်ကြည့်သလောက်ကိုယ်မှာအသိဉာဏ်လေးတွေရောက်လာလို့ရှိရင်တစတစ လက်ခံတည်ပြီးဆုံးဖြတ်ချက်ကြပြီးတော့တန်တရားလေးတွေဟာဝိသိကိစ္စလေးတွေတဖြည်းဖြည်းရောပါရောပါပြီးတော့တွားဖို့တည်ကြပါတယ်ပထမဆုံးသီလပဲစဉ်းစားကြည့်ပါမလောက်ကောင်းပြောကောင်းတဲ့တာမြင့်ဟန်တာချက်တွေပေါ့လေသီလဆိုင်ရာကဒါတွေမလုံနဲ့ဆိုမလုံဖဲနေဒါတွေမပြောနဲ့ဆိုမပြောဖဲနေယုံယုံကြည်ကြည်နဲ့သတိထားပြီးတော့ စောင့်ထိန်လိုက်လို့ရှိရင် ကိုယ်နဲ့နှုတ်နဲ့ထိန်ချုပ်လိုက်လို့ရှိရင်တိတိတသာကြီးပဲကိုမှာအပြည့်နာစာရိကင်တန်ရှင်းသွားတာကိုယဉ်ကျေးမှုနှုတ်ယဉ်ကျေးမှုတွေရလာပြီးတော့ကိုရောနှုတ်ပါယဉ်ကျေးလာနုညံ့လာတာနှစ်သက်ဖွယ်ရလေးတွေဖြစ်လာတာဒါလက်တွေ့ပဲမကြည့်ရင်အဲ့လိုမျိုးဖြစ်ပါဘူး ကိုယ်နဲ့နှုတ်အပြင်းမကင်းမတန်ရှင်းမတန်ရှင်းရိုင်းဆိုင်မယ်ကြမ်းတမ်းမယ်ဆက်ဆုပ်ဖွယ်ရဖြစ်မယ်ကျင့်သုံးတဲ့အတွက်ခုနစောစောပိုင်းကအကျိုးလေးတွေဖြစ်လာတာဘယ်လောက်ကောင်းသလဲဒီမှာဒါလက်တွေ့အထုတ်ပြီးတော့ယဉ်ကျေးလက်ခံတဲ့အရာတွေပဲပြီးတော့ဟောမှုပေမှုကအစပေါ်တိုင်းအာယုံကို main object ချိန်သားကြိုက်စိတ်အားဆိုင်ပြီးတော့ထိထိမိမိဆွဲမြဲစွာရှုလို့ ရှုရအောင်မှာစိတ်ကလေးစိုက်ကြနေတဲ့အခိုက်10မိနစ်စိုက်ကြရင်10မိနစ်ဆိုသလိုပဲတစ်စက္ကန့်မှာတမှတ်ကြနဲ့တွေ့ရင်ဒီမှာလိုအပ်တဲ့စိတ်အားလေးတွေပြည့်လိုအပ်တဲ့စိတ်အားလေးတွေပြည့်နေတော့ချိန်သားကြိုက်ဒီစိတ်အားလေးတွေပြည့်လို့ရှိရင်စိတ်ဟာချောတော့ငော့ပြီးတော့ကာမဂုဏ်အာယုန်တွေစဉ်းစားတာတွေသူများညှင်းဆဲခြင်းတပ်ဖြတ်ခြင်းတာတွေဒါတွေမရှိဘူး ရှုခွင့်အာရုံမှာစိတ်ကလေးရောက်အောင်အမြဲတစေအားစိုက်ပေးနေတဲ့စိတ်ကလေးကဒီရောက်နေလို့ရှိရင်ကြော့ရဲပြီးတော့အပြင်းထူပြီးတော့ပေါ့လေကိလေသာလက်ခံနိုင်တဲ့အပိုင်းရှိတယ်အခုတည်းကအားစိုက်မှုကရှိနေတော့ကိလေသာလက်ခံပယ်လန့်တဲ့သဘောလေးတွေဖြစ်နေတာပဲအာရုံနဲ့မစိနဲ့ထိထိမိမိဖြစ်သွားပြီဆိုလို့ရှိရင်နိတိအာရမှုကအစပီတိလေးတွေဖြစ်လာတာပဲ အာရုံထဲမှာစိတ်နဲ့ဆွဲဆွဲမြဲမြဲတခါတည်းဓမ္မအဲဖြစ်သွားပြီအာရုံပေါ်မှာစိတ်ကလေးကဆွဲဆွဲမြဲဖြစ်သွားတတိလေးဖြစ်သွားပြီတတိလေးဖြစ်သွားတော့စိတ်စဉ်ကိလေသာဝင်ရအောင်သူကပိတ်ဆို့ထားလိုက်တယ်ဟန်တာထားလိုက်တယ်ဆွဲဆွဲမြဲရှိမရအောင်မှာစိတ်ကလေးစူးစီးမိသွားလို့ရှိရင်စိတ်ကပြန်ကျဲထွက်မသွားအထိတ်ချုပ်တွေလွတ်ပြီးတော့ပြန်ကျဲမသွားဘူးဒီခိုက်တံမှာစိတ်နဲ့တော့မှမကျွလွန်တော့စိတ်ကလေးကတန်းလို့ ရှင်းနေတော့တာပဲအညီကြီးတွေကင်တန်ရှင်းနေတာပဲစိတ်ရင်ကျင်ဝီရနေတဲ့စိတ်နှင်းညံဝီရနေတဲ့စိတ်ကလေးကနှစ်သက်ဖွယ်ရလေးတွေဖြစ်နေတော့တာဒီကျိုးလေးတွေတွေ့ကြည့်ပါဒီကြားထဲမှာအတိညာလေးတွေဖြစ်သွားရင်ဖြစ်သလောက် စိတ်ဟာရင်းကျက်ပြီးတော့ခန္ဓာဉစွမ်းနေရှိလာတယ်အတူပြောစရာမရှိတော့ဘူးဒီကရုပ်ပဲကညာပဲလောက်ရောက်သွားပြီဆိုလို့ရှိရင်အကောင့်နဲ့အဆိုးကြုံတဲ့အခါမျိုးမှာစိတ်ပဲမြတ်စွာထားနိုင်တယ်။ဟွန်းကောင်းတာတွေ့တဲ့အတွက် စိတ်ကတက်ကြွပြီးတော့လည်းပဲမသွားဘူးဆိုးတာတွေးတယ်မုန်းစရာတွေးတဲ့အတွက်စိတ်ကတခါပြက်ပြီးတော့อืมကြမသွားဘူးအကြနဲ့အကြွနှစ်ခုကြားထဲမှာဘယ်မြတ်စွာထားနိုင်တဲ့အရေးချင်းလေးတွေရလာဘယ်လိုကောင်းလဲဓမ္မဒီလိုရေးချင်းမျိုးကလော့ကီနီးနဲ့ဘယ်လိုလုပ်လို့မရပါဘူးဓမ္မအထုတ်ကြည့်လို့ကိုရဖြစ်ပြီဆိုလို့ရှိရင်ဒါလက်ခံနိုင်စရာဖြစ်တာပဲအဲလိုတဆင့်တဆင့်လက်ခံနိုင်လောက်အောင်ဘုန်းကြီးတို့ကအခု ဘုရားဟောကြားတဲ့အတိုင်းဆရာနီးဖြည့်ဆွက်ပြီးတော့ဗောလေဆရာနီးယူပြီးတော့ဓမ္မဓမ္မတန်တရားကြီးကင်းအောင်ဆိုပြီးတော့ဟောပြောပြနေရတဲ့ဓမ္မတိပဋ္ဌာန်ဤတိုင်းတောင်းရမှုထိုင်မှု ပွေးမှုဆောက်မှုအစရှိတဲ့အမှုရာတွေကိုဗောလေအခုလိုရှုမှတ်နေခြင်းဟာအပြစ်ကင်းတန်ရှင်းတဲ့ကုသိုလ်တရားတွေကြီးပဲလို့ဆုံးဖြတ်ချက်ချထားတယ်နော် အတင်းယုံကြည်ခိုင်းတာတော့မဟုတ်ဘူးဆိုတာတော့နားလည်ထားကုသိုလ်ဟုတ်လေသလားမဟုတ်ဘူးလေလားဆိုတာပေါ့လေဒီလိုတန်တရားအတွေတော့အရှင်းကင်းဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ခုနသွားမှုရမှုအစရှိတဲ့ဖြစ်တိုင်းသော အမူအရာတွေကိုေရှုလို့ရှိရင်သူအချင်းအရာနဲ့အတူပဲသဘာဝတရားတွေတည်နေတာယုံနာတရားတွေတည်နေတာ ကြောက်ကျိုးဆက်ပုံတွေသိနေတာဉာဏ်တွေဖြစ်နေတာပဲတတိတွေလည်းဖြစ်နေတယ်ဆိုတာလည်းခုနပြောတဲ့အတိုင်းသိနေတာပဲအနောက်ချက်နိဝရဏတရားတွေကင်းလို့စိတ်တည်ကြီးနေတာကြည်တရားတွေဖြစ်နေတယ်ဆိုတာလည်းရှင်းတာပဲဒီခိုက်တာမှာလူချင်းမှုမရှိဘူးအလောဘတွေဖြစ်နေတယ်ဆိုတာလည်းရှင်းတာပဲပြီးတော့မကြည်မနက်ဒေါသလည်းဖြစ်အရောသတွေလည်းဖြစ်နေတာဒါပါပဲအဲ့ဒါလို့စိတ်အင်အာစုတွေပေါ့လေဟွန်း အပြစ်ကင်းတဲ့တရားတွေပေါ့လေဒါတွေဒါတွေဖြစ်နေတာအဲလိုအပြစ်ကင်းတဲ့တရားကြီးတာမှတ်တိုင်းမှတ်တိုင်းอืมဖြစ်ပေါ်နေတဲ့အတွက်မှတ်ရင်အခုလိုသတိပဋ္ဌာန်ဤနဲ့မှတ်ရင်ဥပဒနာကုသိုလ်ဖြစ်တယ်မမှတ်လို့ရှိရင်တော့ဖြစ်ဘူးယုံမှမှုတွေဖြစ်လာတတ်တယ်ဆိုတာပေါ့အဲ့ဒီမှာချက်လေးယူဖို့လိုပါတယ်ဒီမှာပြောခဲ့တဲ့ ယုံမှမှုမျိုးမိမိမှာဖြစ်နေလို့ရှိရင်တော့ဖြစ်ခဲ့ယုံနာတို့ကို မှတ်နေခြင်းဟာဝိပဿနာကုသိုလ်ပဲလို့ဆုံးဖြတ်နိုင်တဲ့ညာမဖြစ်တော့ပါဘူးဒါတော့သိကြပါတယ်ဒီတော့အဲ့ဒီညာနေရနာကင်းလို့ရှိရင်ဥပဒနာကို ဖြစ်စေပြီးတော့ကိုဆင်းရဲမှမထွက်နိုင်တော့ပါဘူး ဒါကြောင့်ဝိจิကိစ္စဟာနေရနာဝရဏမြည်တယ်လို့ဆိုရတယ်အဲတော့ယုံကြည်လိုက်တဲ့အရာတွေမှာယုံကြည်မှုကတော့ကုသိုလ်အလုံးနဲ့စပ်နေတယ်ကုသိုလ်အလုံးနဲ့စပ်ပြီးတော့အဲဆုံးဖြတ်နိုင်စွမ်းဉာဏ်ကိုလည်းပဲတာမြစ်တော်တာပါပဲသူကတော့အဲတော့အဲ့ဒီလိုယုံမှမှုမျိုးလည်းပဲနေရနာဝရဏပါပဲ အဲ့ဒီလိုမျိုးယုံမှားမှုဝိသိကဝိသိကိစ္စကိုလည်းပဲစူးစမ်းနေညာလို့အထင်ရောက်ပြီးတော့ဗောလေလက်ခံပြီးတော့မထားမိစေဖို့အလွန်ရေးကြည့်ပါတယ်အတွေ့များတဲ့ပုံကိုယ်ဒီမှာဖြစ်တတ်ပါတယ်ဒါပါလဲဒါပါဘယ်လိုလဲဒါပဲကြောင့်ဘာကြောင့်လဲဆိုတာဗောလေအရာဝတ္ထုနဲ့တွေ့တိုင်းတွေ့တယ်အဲ့လိုဆင်ញင်မှုများတဲ့ပုံကိုယ်ဒီမှာအတိညာက အလှမမိတော့ဘူးဆိုလို့ရှိရင်တော့အဲ့ဒါမှဝေဖန်ယုံမှားဆိုတာပါလေဝေဖန်နဲ့ယုံမှားတဲ့ဒါတွေနဲ့အချိန်ကုန်တာပါပဲဒါနဲ့ပဲအချိန်ကုန်ပြီးတော့သူ့မှာအလောက်ကမဖြစ်တော့ဘူးဒီမှာအာပါပဲအဲ့တော့ပေါ်တိုင်းပေါ်တိုင်းမှတ်ပြီးတော့အဲ့ဒါတွေကိုလည်းပဲပယ်သွားရမယ်ယုံမှားတွေဖြစ်လာလို့ရှိရင်ဝေဖန်မှုတွေဖြစ်လာလို့ရှိရင်လည်းရှုမှတ်ပြီးတော့ပယ်ရမယ်မပယ်နိုင်ရင်တော့ကိုဆင်းရဲမှမထွက်မြောက်နိုင်လောက်အောင်သူကဒီကိစ္စက တားမြစ်ပိတ်ဆို့ထားပါလိမ့်မယ်ဆိုတာပေါ့လေအတူတတိပြုဖို့ပါပဲငါးခုမြောက်နိယနာတရားနဲ့အဝန္နနာတရားပေါ့လေအင်းဇာတိနဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးတော့ဖြည့်ရှင်းပြလို့ပြီးတော့ပါပြီတဏှာကြီးလည်းနည်းနည်းကျော်တော့ပါပြီဒီတော့ယောဂီများအခုလိုအပြည့်ကင်းတန်ရှင်းတဲ့ဝေဒနာကုသိုလ်တရား တရားတွေအထုတ်ရတာကုသိုလ်တွေကြီးပဲဆိုတာပေါ့လေအတိပြဆုံးဖြတ်ချက်ကြပြီးတော့ယုံမတန်တရားကင်းကင်းနဲ့ကြိုးစားအထုတ်နိုင်ပြီးတော့ကြောက်ဖွယ်ရကောင်းတဲ့ဆင်းရဲကလူမျိုးနိုင်လောက်တဲ့ဒီကြိုးစားနိုင်ကြပါစေလို့လေးလေးနက်နက်တိုက်တွန်းရင်းနဲ့ဒီနေ့တရားဆုံးသတ်လိုက်ပါတယ်